ဟောတဲ့အခါကျတော့ယုတ်သဘောနံသဘောတွေတဖြည်းဖြည်းအမှန်တိုင်းသိမလာဘူးလားသိလာတဲ့ဝိပဿနာဉာဏ်နဲ့အနိစ္စဒုက္ခအနတ္တသဘောတွေသိတဲ့ဝိပဿနာဉာဏ်နဲ့တဆင့်နဲ့တဆင့်ရင့်ကျက်လာပြီဆိုမဲ့ဉာဏ်ပူဉာဏ်မရဘူးလားအဲ့ဒီမဲ့ဉာဏ်မှာ40မြောက်ဖြစ်တဲ့နောက်ဆုံးအရဟတမဲ့ညာအရဟတပူညာရပြီဆိုလို့ရှိရင်ကိလေသာခတ်သိမ်းကင်းငြိမ့်မသွားဘူးလားအဲဒါလို့ဆိုလို့ရှိရင်အဲ့ဒီစိတ်ယဉ်ကျေးမလားရိုင်းမလားယဉ်ကျေးပါ အပြည့်စုံရင်ရေးသွားပြီတဲ့ဒီလိုဆိုတော့ချမ်းသာပြီပေါ့ဒီတဲ့ချမ်းသာတာဘာရှိဦးမလဲဒီတဲ့ချမ်းသာတာမရှိတော့မဟာကပိနမင်းကြီးလေသူမင်းစီစိတ်ချမ်းသာတွေအကုန်လုံးဆုံးလွတ်ပြီးမြတ်စွာဘုရားစီလာပြီးယဟန်ပြုတဲ့ယဟန်ပြုတော့ပထမယဟန်ပြုပြုခြင်းပဲသောတပတိမဉ္ဇဉ်ဖုန်ဉ္ဇဉ်ရနောက်သူအမဂရောတွေမိဖုရားနဲ့အမဂရောတွေလာလို့အဲ့ဒီမိဖုရားအမဂရောတွေခေါ်တဲ့တရားနာကြပြန်တဲ့အခါကျတော့ ရတမညာရတဘုညာအထိယာယဟနာဖြစ်သွားနောက်မြတ်စွာဘုရားနဲ့မြတ်စွာဘုရားကျောင်းတော်မှာပဲတရင်သုံးနေတော့ရတမညာရတဘုညာအထိရပြီဆိုတဲ့အခါကျတော့မင်းစိသိမ့်ချမ်းသာတတ်မဲ့ပါဦးမလားမတတ်မဲ့တော့ဘူးမလေးငါသေးသွားလို့ရှိရင်တော့ငါထေးပြူနန်းရန်ဆက်ခံမဲ့သားယောက်ျားလည်းမရှိပါလားလို့စိုးရိမ်ပါဦးမလားမစိုးရိမ်တော့ဘူးဟုတ်လားဒါဖြစ်လို့ရှိရင်တိုင်းစွန်ပြပြပုံကန်ထကြွလို့တော့ဒေါသထွက်ပါဦးမလား မထွက်တော့ဘူးဒီတော့လောဘလည်းမရှိဒေါသလည်းမရှိကိလေသာကတိတ်ငြိမ့်ပြီဆိုတော့ဒီပုဂ္ဂိုလ်ဟာဆင်းရဲမလားချမ်းသာမလားချမ်းသာပါပဲဗျာဒါကြောင့်မို့သူရဲ့အကြောင်းကန်းလေးထဲမှာနေပြီးတော့မကြာခဏမဟာကပ္ပိနမထေရကြီးဟာအဟောဒုက္ခံအဟောဒုက္ခံချမ်းသာပြီစွာချမ်းသာပြီစွာနဲ့မကြာခဏဥဒန်းကျူးတယ်တဲ့အဲ့ဒီတော့အတွေးချော်တဲ့ယဟန်တော်တွေကအဲဒီကိုယ်တော်ကြီး သူ့မင်းစည်းစိမ်ချမ်းသာပြန်စဉ်းစားမိပြီးအဟောဒုက္ခံလုံနေတာကိုဒီတိုင်းနာဆိုလို့ရှိရင်ဘယ်ဟာလာတရားရတော့မလဲအတွေးချော်တဲ့ရဟန်းတော်တွေကထင်းနေတယ်ချမ်းသာလွန်းလို့သူ့စိတ်ထဲကမနေနိုင်တော့ဟောဒုက္ခံဟောဒုက္ခံချမ်းသာပြီစွာချမ်းသာပြီစွာချမ်းသာပြီစွာနဲ့မကြာခဏလောက်တာသူချမ်းသာတာကမင်းစည်းစိမ်ကိုပြန်တတိယချမ်းသာတာလားဒီမှာလောဘဒေါသမောဟကိလေသာငြိမ်းလို့ချမ်းသာတာကိုချမ်းသာတယ်လို့ပြောတာလား အဲကိလေသာငြိမ်းလို့ချမ်းသာတာချမ်းသာတယ်လို့ပြောတာမယဟန်တော်တွေကအတွေးချော်မြတ်စွာဘုရားတောင်းသွားလျှောက်လိုက်တယ်ဒီကိုယ်တော်တွေကလည်းတဲပြီးတော့အလျှောက်ကလည်းလွယ်လျာလွယ်တာဘူးနော်လျှောက်တော့မြတ်စွာဘုရားကခေါ်ရတဲ့အရှင်မကပိနထောပြေတန်ကအလဲမှာမေးရတယ်သိသားပဲသိပေမဲ့လို့မေးရတယ်အများသိအောင်ဆိုပြီးတော့ကပိနတင်အတင်မင်းစိစိချမ်းသာကြီးကိုပြန်ပြီးတော့လွန့်ပြီးတသတာနဲ့ချမ်းသာတယ်ချမ်းသာတယ်လှုပ်နေပါတယ်ဆိုပုံလား မဟုတ်ပါဘူးဗျာတဲ့တပည့်တော်အရဟတမေချမ်းသာအရဟတဖို့ချမ်းသာကိုရလို့မဒီအရဟတမေချမ်းသာအရဟတဖို့ချမ်းသာဖြင့်ဘယ်ချမ်းသာနဲ့မှမတူလို့ဒီချမ်းသာကိုတပည့်တော်ဟောဒုက္ခံလောက်ပါတယ်ဖေယားဆိုမှမြတ်စွာဘုရားကရှင်သာယဟန်တို့တဲ့ငါသားတော်ကပိနာဟာစည်းစိမ်သူရဲ့မင်းစည်းစိမ်အပါအဝင်လောကမှာတတ်မဲ့စရာဟုသမျှကိုအကုန်လုံးတတ်မဲ့တတ်တဲ့လောဘဟုသမျှအကုန်လုံးပယ်တတ်ပြီးသားကိလေသာခတ်သိမ်းငြိမ်းပြီးသားပုဂ္ဂိုလ်ဖြစ်တယ်တဲ့ဒါကြောင့် မင်းစည်းစိမ်ကိုတပြီးတော့ဟောတုခံလောက်တာမဟုတ်ဘူးတဲ့ကိလေသာကင်းငြိမ်းလို့မလို့ဆင်းရဲခတ်သိငြိမ်းတဲ့ချမ်းသာကိုသူရလို့မလို့ဟောတုခံလောက်တာလို့မြတ်စွာဘုရားမိန့်ကြားရတယ်။ဒါကြောင့်ကိလေသာကင်းပြီဆိုလို့ရှိရင်တော့ချမ်းသာပြီလားမှတ်တာ။များပြီဆိုရင်တော့ဆင်းရဲပြီလားမှတ်တာ။နည်းပြီဆိုလို့ရှိရင်တော့ချမ်းသာတယ်တဲ့ဒါကြောင့်လုံးဝမပယ်နိုင်သေးတောင်းတောင်းမှပဲနဲနိုင်သမျှနဲတယ်ဆိုလို့ရှိရင်ချမ်းသာသမျှမချမ်းသာဘူးလား ချမ်းသာတယ်အဲ့ဒီနဲဖို့ဆိုရကလည်းပဲအိတ်နေစားနေရင်ချမ်းသာနဲသွားမှာပေါ့မဟုတ်ဘူးလားဟာဘာလို့อ่ะအဲကြင်ညာပွားများ အားထုတ်မှနဲမှာပေါ့ဟုတ်လားအဲ့ဒါပြောတာဒါကြောင့်မလို့ဘာဝနာကွင်စိတ်ကိုတင်အစဉ်ရှုပွားဆုံးမလင်ကိလေကင်းပါယင်ကြီးရမုတ်ချချမ်းသာရမြဲပင် ဒါကြောင့်လွတ်မထားနဲ့ဒါပြောတာနော်အဲ့ဒီကအဆက်ဒီမှာမြင်နိုင်ခဲ့စွာတိမ်မွေးလှ၍သူကြလူရာကြက်တတ်ပါသည်ပမာမြောင်နှိုင်းစိတ်ဆင်းရိုင်းကို ချင့်နှိုင်းညံရှင်တံပစင်းနှင့်အစဉ်ချွန်းအုပ်တတိချုပ်၍မလှုပ်မရိုင်းကောင်းစွာနိုင်သောဖွန့်ခိုင်ဖြိုးဖြိုးချမ်းသာတို့သည် ကောင်းကျိုးကြွယ်လိမ့်မည်တာကိုဓမ္မပဒ36ကထာဆို 闽南应该是吧？ နောက်တစ်ခေါက် စိတ်ကိုစောင့်ရှောက်ထိမ့်သိမ့်တာစောင့်ရှောက်ထိမ့်သိမ့်လို့ချမ်းသာရတာအောက်ကဟာကပြောမြဟုတ်ကဲ့လားမြင်နိုင်ခဲစွာတိမ်မွေးလှ၍သူကြလိုရာကြက်တတ်ပါသည် ပမာမြောင်၌စိတ်ဆင်းရိုင်ကိုထူးတိုင်ဖြေချွတ်ထင်တိုင်းလွတ်၍ဆင်ထူးဖြုတ်ပြီးလွတ်လိုက်မယ်ဆိုလို့ရှိရဲ့အဲ့ဒီဆင်ရိုင်ဘာလုပ်မလဲသွားခြင်းရသာထိုးခြင်းရထိုးနင်းခြင်းရနင်းမယ်မဟုတ်လား အဲစိတ်လည်းပဲဒီတိုင်းပဲလွတ်သားထားရင်တော့အဲ့ဒါနင်းညင်ရနင်းတာပဲထူတိုင်းဖြေချို့ထင်တိုင်းလှုပ်၍မကွန်မထိတ်ညွတ်တိုင်းရိန်ကညွတ်တိုင်းရိန်ကဆိုတဲ့စကလုံးဒိတ်တဲ့ဒိတ်ဒိတ်ပဲရှိတယ်နော်စိတ်ကနည်းနည်းကလေးမကောင်းတဲ့ဘက်ကိုညွတ်သွားတယ်ဆိုမိမိကမထိမ့်မဲနဲ့အဲ့ဒီစိတ်နောက်ပါပြီးတော့လှုပ်လိုက်ပြီဆိုလို့ရှိရင်တော့ကောင်းတာဖြစ်မလားမကောင်းတာဖြစ်မလားအဲ့ဒါညွတ်တဲ့ဘက်ကိုရိမ့်ပြလိုက်တာ ညွတ်မှန်းသိရင်မညွတ်အောင်ပြန်ပြီးတော့ထိမ့်ဖို့မလိုဘူးလားလိုတယ်ဒါကြောင့်မလို့ညွတ်တိုင်းရင်ကအေးငိမ့်ချမ်းသာမရပါပဲပူပြဆင်ကဲလွန်ဆင်းရဲ့ဒီမိုက်မဲသူတို့လမ်းစဉ်ဒီဆိုမြင်နိုင်ခဲ့စွာမြင်နိုင်ခဲ့စွာသိဝေပါ၏သူများ Amen. ပြောနေတာစိတ်စိတ်နဲ့အလုတ်လောက်တာကစိတ်တခုတည်းအလုတ်လောက်တာလားဘာတွေကလှုပ်သေးလဲနှုတ်ကရောအလုံးမလုပ်ဘူးလားကိုယ်ကရောအလုံးမလုပ်ဘူးလားဟုတ်ကဲ့လားစိတ်အလုပ်ကိုဘာကံခေါ်တယ်နှုတ်အလုပ်ကိုကိုယ်အလုပ်ကိုဒီတော့ဒီမှာ အဲ့ဒီဝစီကံကာယကံနှုတ်အလုံးနဲ့ကိုယ်အလုံးတော့မပြောဘဲနဲ့စိတ်အလုံးကြီးပြောနေတော့ဟိုဟာနှစ်ခုလွတ်မနေဘူးလားဟမ်ဒီလိုဆိုရင် မပြည့်စုံနေဘူးဟမ်ဘာကြောင့်ပြည့်စုံလဲစိတ်ကမနောပုပ္ပင်္ဂမဓမ္မာမနောသစ္စာမနောမယာမနတာစေပဒုဋ္ဌေနဘာတတိဝါကရောတိဝါ တတောနံဒုက္ခမနွေတိစက္ခံဝသာယဝအနပါယိနိမနောပုတ်ပင်ကမဓမ္မဓမ္မတရားတို့သည် မနောပုတ်ပင်ကမစိတ်သာလင် ရှိသွားရှိကုန်၏မနောသစ္စာစိတ်သာလင်အကြည့်မှုဖြစ်ကုန်၏မနောမယာစိတ်ကြောင့်သာလင်ဖြစ်ကုန်၏တရားတွေထဲမှာတဲ့စိတ်ကဥစည်းကောင်းဆောင်ပဲတဲ့သူကရှိသွားပဲတဲ့ဟုတ်တယ်မလား သူကရှေ့သွားပဲဆိုလို့ချင်းနှုတ်တို့ကိုယ်တို့ကနောက်လိုက်ပေါ့အဲ့တော့စိတ်ကကောင်းနေပဲသွားရင်နှုတ်ကလည်းပဲကောင်းနေပဲသွားမယ်ကိုယ်ကလည်းကောင်းနေပဲသွားမယ်စိတ်ကမကောင်းနေပဲသွားရင်အဲနှုတ်ကလည်းမကောင်းတဲ့ပဲသွားမယ်ကိုယ်ကလည်းမကောင်းတဲ့ပဲသွားမယ်မကောင်းတာတွေပဲပြောပြီးတော့မကောင်းတာတွေပဲလုပ်မယ်ဒီလိုဆိုလို့ရှိရင်ကောင်းကျိုးတွေရမယ်နော်ဘာကျိုးရ ဆိုကြိုးတွေရမယ်တဲ့ဒါကြောင့်မလို့ तू ကစိတ်ကရှေ့သွားတဲ့ခေါင်းဆောင်ဦးစီးဒါကြောင့်မို့သူ့ပဲပြောနေရတဲ့သူ့နိုင်အောင်ထိန်ဒါပြောတာမဟုတ်လားမှန်ပါဗျာမနောပုပ္ပင်္ဂမဓမ္မမနောသစ္စာမနောမယာမနသာစေပဒုတ်ထေနဘာတတိဝါကရောတိဝါပဒုတ်ထေနပြင်းမှားသောမနသာစိတ်ဖြင့်ဘာတတိဝါပြောဆိုမူလိပြောဆိုညာအံကရောတိဝါပြုမူမူလိပြုမူညာအံ တတော်ထိုသို့ပြင်းမာသောစိတ်ဥဆောင်၍ပြောဆိုပြုမှုမိခြင်းကြောင့်နန္ထပုဂ္ဂိုလ်ကိုဆာယာအယိတ်သည် အနပါယိနိဣဝအစဉ်တစိုက်လိုက်တကယ်သို့တန်ထိုမကောင်းမှုကံသည်လည်းအနပါယိနိအစဉ်တစိုက်လိုက်လျက်နေ၏တဲ့မကောင်းတာလှုပ်မိလို့ရှိရင်အဲ့ဒီမကောင်းတာလှုပ်မိပြောမိတဲ့ကာယကံဝစီကံမနောကံအခြေခံပြီးဖြစ်ပေါ်လာတဲ့ နှုတ်နဲ့ပြောမိတဲ့မကောင်းမှုကိုယ်နဲ့ပြုမိတဲ့မကောင်းမှုဟာအဲ့ဒီလူနောက်ကိုအရိပ်ပါတယ်လို့ကပ်ပါလိုက်နေတာပဲတဲ့ဟုတ်ပါမလားဟုတ်ပါဘူးအရိပ်များမှာလူနဲ့တပါတဲ့ပါမသွားဘူးလားဘလောက်များကပ်ပြီးလိုက်တော့အမေအခုဒီထဲမှာကိုင်းအရိပ်လိုက်သေးလားဟမ်ဒီထဲမှာအရိပ်လိုက်သေးလား မလိုက်နိုင်တော့ဘူးဒီထက်ကြတော့အဲ့တော့အရေးမလိုက်နိုင်တဲ့နေရာမရှိဘူးလားရှိတယ်ဘယ်ဘယ်နေရာလဲဓမ္မယုံအောင်အေးဟုတ်တယ်ဓမ္မယုံအောင်မှာရိတ်မလိုက်နိုင်ဘူးနော်ဒီလိုဆိုလို့ရှိရင်မကောင်းမှုအကုသိုလ်ကမလိုက်နိုင်တဲ့နေရာလည်းပဲဓမ္မယုံအောင်ပဲမဟုတ်လားမကောင်းမှုအကုသိုလ်ကငါအရေးကဲ့သို့လိုက်တယ်တဲ့အဲ့တော့ မကောင်းတဲ့ကိုယ်အပြုမှုနှုတ်အပြောဆိုတဲ့မကောင်းမှုကာယကံဝစီကံတွေအရိတ်ကဲ့သို့လိုက်တာမလိုက်နိုင်အောင်ဆိုရင်ဓမ္မယုံအောက်ဝင်မဟုတ်ဘူးလားပါကြအောင်အဲဓမ္မယုံအောက်ရောက်တော့တရားအားထုတ်တာကိုမဟုတ်ဘူးလားတရားအားထုတ်ပြီဆိုတော့မကောင်းမှုအောက်သို့အရိတ်လိုလိုက်ပါဦးမလားအဲဓမ္မယုံအောက်ဆိုလို့ရှိရင်အရေးမလိုက်နိုင်ဘူးနော်အကုသိုလ်အရေးမလိုက်နိုင်ပေမဲ့ကုသိုလ်အရေးကတော့ဓမ္မယုံအောက်လည်းလိုက်မနေဘူးလားလိုက်နေတယ်နော်ဒီတော့လူရင်းက ကိုအပြုတ်မှုနဲ့နှုတ်အပြောဆိုရဲ့အကြောင်းရင်းပင်မကစိတ်ပဲအဲ့ဒီစိတ်ကိုပဲလောဘဒေါသကိလေသာအငြိအကျေးစင်ကြဲပြီးစိတ်ကလေးဖြူစင်းနေအောင်များကျင့်ကြံကြိုးစားပွားများအားထုတ်နိုင်မယ်ဆိုလို့ရှိရင်နှုတ်အပြောဆိုတာလည်းဖြူစင်းမလာဘူးလားဖြူစင်းပါပါဘုရားပရိသုဒ္ဓဝစီ သမာစာရခေါ်တယ်နှုတ်အပြောဆိုဖြူစင်းလာတယ်ကိုယ်အပြုတ်မှုကဖြူစင်းမလာဘူးလားဖြူစင်းပါ ပရိသုဒ္ဓကာယပမာစာရလို့ခေါ်တယ်ကိုပြုမှုလည်းဖြူစင်းလာတယ်တဲ့စိတ်ကိုကင်လိုက်တာနဲ့နှုတ်ရောကိုရောပါမလာဘူးလားပါလာတာပဲမဟုတ်ပဲဘူးလားဟုတ်ပါဘူးဗျာခုနဓမ္မယုံရှိကအုတ်မင်းကြီးတွေ့လားမောကြည့်လိုက်လို့ရှိရင်ထမ်းသီးတယ်မတွေ့ရဘူးလားမတွေ့ပါဘူးဗျာဩဒုက္ခပါလားအုံးမေမောကြီးထမ်းသီးတွေ့ရမယ်လေอืมခက်လိုက်တာနော် အုံးမင်မောကြည့်တာလေတန်းသီးတွေ့သေးတာအဲ့ဒီအုံးမင်ကြီးကအသေးတဲ့ပြွတ်မနေဘူးလားအင်မတန်သေးတယ်တခိုင်တခိုင်ဆိုအုံးသီးအလုံး20လောက်ပါတယ်အဲ့ဒီအလုံး20လောက်ကိုတစ်လုံးစီတစ်လုံးစီဆွတ်ရရင်မပင်မမှုလားဒါဖြင့်တစ်ချက်တည်းတစ်ကြိမ်နဲ့နဲ့ဆွတ်နိုင်အောင်ဘယ်လိုလုပ်ပါဟဲ့အညာကနေခြိုင်လိုက်ရ20လုံးပါမလာဘူးလား ပါတယ်တကယ်လို့အဲ့ဒီအုံသေးကတရားသီးမယ်ဆိုလဲအညာကခြိုင်ချလိုက်တရားလုံးပါမလာဘူးလားအဲ့တော့စိတ်ကလည်းပဲအဲ့ဒီအညာနဲ့မတူဘူးလားစိတ်ကိုကင်ဖြူစင်အောင်လုပ်လို့ရှိရင်ကိုရောနှုတ်ရောမဖြူစင်ပေဘူးလားအဲ့လိုဆိုလို့ရှိရင်လူရနတ်ရွာမြမနိဗ္ဗာန်မရောက်နိုင်ဘူးလားဒါကြောင့်အသီးတရားအညာတစ်ခုပမာရှု၍စိတ်ဟုမြညာဤတပါးမြတ် တရားကိုကြဆောင်စည်းကိုကလူရနတ်ရွာပြမနိဗ္ဗာန်ရောက်ကြောင်းမှန်ဤမဂဒေဝလင်္ကာသစ်မန္လိဆရာတော်ရဲ့မဂဒေဝလင်္ကာသစ်ပတိတရားအညာတခုပမာရှု၍စိတ်ဟုမြညာဤတပါးမြတရားကိုကြဆောင်စည်းကိုကမိမိတဏ္ဍာမှာတရားရှိနေအောင်ကိုနဲ့ထက်ကြမကွာတရားပါနေအောင်ဒီစိတ်ကိုစောင့်စည်းထိမ့်သိမ့်ပြီးတော့တရားရှိအောင်လုပ်လို့ရှိရင်တဲ့စိတ်ဟာ ဖြူစင်ဖြောက်မှနေပြီးတော့လူချမ်းသာလူချင်းလဲလူချမ်းသာရမယ်နတ်ချမ်းသာလူချင်းလဲနတ်ချမ်းသာရမယ်မြမချမ်းသာလူချင်းလဲမြမချမ်းသာရမယ်ဒီလိုမဟုတ်လို့ဆင်းရဲခတ်သိမ်းငြိမ်းရနိဗ္ဗာန်ကိုလူချင်းတယ်ဆိုလို့ရှိရင်လဲနိဗ္ဗာန်ရမယ်တဲ့စိတ်နိုင်လို့နိုင်ဖို့လိုတယ်ဆိုအတိတရားအတိတရား ဒီတော့စိတ်ဟာလိုရင်းမယ်ဆိုတော့စိတ်ဖြူစင်မှုကြည်လင်မှုအရေးကြီးဆုံးပေါ့ဟုတ်ကဲ့လားမြတ်စွာဘုရားတရားတော်တွေ45ပါးပလုံဟောထားတဲ့တရားတော်တွေအချင်းချုံတော့ဘာရတယ်လဲလို့ဆိုတော့သဗ္ဗပပတာအကရဏံကုသလတဥပသမ္ပဒသစိတ်တပရိယောဓာပနံဣတံဗုဒ္ဓနာသာသနံဒီသုံးခုပဲရတယ်တဲ့သဗ္ဗပပတာအကရဏမကောင်းမှုဟုသမျှမပြုလုပ်ခြင်းကုသလတဥပသမ္ပဒကောင်းမှုဟုသမျှပြည့်စုံစေခြင်း သစိတ်တပရိယောဓပနာမိမိစိတ်ကိုဖြူစင်အောင်ထားခြင်းဧတံမကောင်းမှုရှောင်ကောင်းမှုဆောင်၍ဖြူအောင်စိတ်ထဤသုံးပါးသည်ဗုဒ္ဓနာဘုရားရှင်တို့ဤသာသနာဆုံးမတော်ပေ၏တဲ့မကောင်းတာမလုပ်နဲ့ကောင်းတာလုပ်ပါတဲ့စိတ်ကိုဖြူစင်အောင်ထားပါတဲ့အဲ့ဒီသုံးချက်မှာ စိတ်ကိုဖြူစင်အောင်ထားလိုက်လို့ရှိရင် ကြံတဲ့နှစ်ချက်ပါမသွားဘူးလားပါသွားတယ်ဟုတ်ကဲ့လားဒါကြောင့်မလို့သစိတ်တပရိယောဓမ္မနံကိုယ်စိတ်ကိုဖြူစင်အောင်ကြိုးစားပါတဲ့ ဖြိတ်စိတ်ဖြူစေရင်ကြည်လင်မလားနောက်ကျူမလားကြည်ပါပါကြည်လင်တဲ့စိတ်မှာပါဝင်တဲ့ဉာဏ်ဟာအမှားအမှန်သိမလားမသိဘူးလားသိပါပါနောက်ကျူနေတဲ့စိတ်မှာပါဝင်တဲ့ဉာဏ်ကြတော့မသိဘူးအမှားလည်းအမှန်မှတ်နိုင်တယ်အမှန်ကိုလည်းအမှားမှတ်နိုင်တယ်ဒါကြောင့်မလို့စိတ်ဟာဖြူစင်ကြည်လင်နေဖို့အရေးကြီးတယ်ဟုတ်ကဲ့လားအဲ့ဒါဖြူစင်ကြည်လင်တဲ့စိတ်ဟာ ကိုအကျိုးကိုလည်းသိတယ်သူအကျိုးကိုလည်းသိတယ်ဘယ်လိုလုပ်ရင်ကိုအကျိုးဖြစ်မယ်ဘယ်လိုလုပ်ရင်သူအကျိုးဖြစ်မယ်ဘယ်လိုလုပ်ရင်ပစ္စုပန်ကျိုးရမယ်ဘယ်လိုလုပ်ရင်တမလွန်ကျိုးရမယ်ဘယ်လိုလုပ်လို့ရှိရင်မဉ္ဇဉ်ဖုန်ဉ္ဇဉ်ကျိုးရမယ်ဘယ်လိုလုပ်လို့ရှိရင်နိဗ္ဗာန်ကျိုးရမယ်လို့ဖြူစင်ကြည်လင်းနေတဲ့စိတ်အစဉ်မှာပါဝင်တဲ့ဉာဏ်ဟာသိတယ်ဟုတ်ကဲ့လားအဲ့ဒါမြတ်စွာဘုရားကဥပမာပြုထားတဲ့အဲ့ဒီဖြူစင်ကြည်လင်းနေတဲ့စိတ်ဟာတဲ့အမတန်ကြည်လင်းနေတဲ့ရေရှိတဲ့ရေကန်နဲ့တူတယ်တဲ့ ရေခံဟာအင်မတန်ကြည်လင်းနေပြီဆိုလို့ရှိရင်ရေအောက်မှာရှိတဲ့ရောက်သွားတို့ခရုတို့ငါးတို့ဖားတို့လိတ်တို့မတွေ့ရဘူးလားတွေ့ရတယ်ကြည်လင်းတဲ့ရေခံပြင်မှာရေခံပြင်ဟာအောက်မှာရှိတဲ့ငါးလိတ်ဖားရောက်သွားခရုကိုအရှိအရှိတိုင်းတွေ့ရတယ်လို့တဲ့ဖြူစင်ကြည်လင်းနေတဲ့စိတ်အစဉ်ဟာလည်းပဲတဲ့အကျိုးရှိတာအကျိုးရှိတဲ့အတိုင်းသိမြင်တယ်အကျိုးမရှိတာမရှိတဲ့အတိုင်းသိမြင်တယ်မှားတာမှားတဲ့အတိုင်းသိမြင်တယ်မှန်တာမှန်တဲ့အတိုင်းသိမြင်တယ်တဲ့အမြင်မှန်တယ်ပေါ့ ဟုတ်တယ်မဟုတ်လားစိတ်နောက်ကြည့်နေရင် အမြင်မှန်မှမလားမမှန်ဘူးတဲ့အဲ့ဒါပြောတာအေးမြကြည်လင်းကံရေပြင်းဤအောက်တွင်ရှိညာငါလိပ်ဖားနှင့် ရောက်သွားခယူအစွစုကိုကြည့်ရှုလိုက်လင်ထင်းထင်းမြင်တို့ကြည်လင်စိတ်ဖြူထိုသည်သူက ကိုသူ အကျိုးနှစ်ဦးကျိုးနှင့်မကျိုးဖို့သည်နိဗ္ဗာန်ထိသည် နောက်ကြည့်စိတ်ဝဲကင်းတော်ကြောင်းအခုနအတိပ္ပယ်ဟုတ်သလား အန္တိရှေစရာအင်္ဂုတ္တရနိကေပါဠိတော်ပထမအုပ်စာမျက်နှာရှစ်မှာရှိတဲ့သုတ်ဒေသနာတော်ရဲ့ဆောင်ပုဒ်ပါလို့ဆိုလိုတယ်ဆိုအေးမြကြည်လင် တော့စိတ်ဖြူစင်ကြည်လင်မှုအရေးကြီးတယ်စိတ်ဖြူစင်ကြည်လင်ပြီဆိုလို့ရှိရင်အမှားအမှန်အကြောင်းကျိုးအကောင်းဆိုမဉ္ဇဉ်ဘုံညာနိဗ္ဗာန်အထိသိတာဖြစ်တဲ့အတွက်စိတ်ကြည်လင်မှုလိုတယ်ဒါဖြစ်ရင်ညှဉ်းနှွမ်းနေတဲ့စိတ်ကို ကြည်လင်အောင်ဘာနဲ့လုပ်ပါမလဲစဉ်းစားစရာမလိုဘူးလားလိုပါဘူးခင်ဗျာလိုတယ်လူများမှာ ုံနဲ့ညွန့်ရွှွညွန့်နဲ့သွားလို့မလို့ဖုံနေရွှွညွန့်နေပေတဲ့အခါကျတော့အဲ့ဒီဖုံနေရွှွညွန့်နေပြောင်းအောင်စင်အောင်ဘယ်လိုလုပ်တယ်လဲရုပ်အငြိအကျေးပေတော့ရေနဲ့ဆေးရတယ်ရေခေါ်တဲ့ရုပ်နဲ့ဆေးရတယ်ဟုတ်ကဲ့လားရုပ်အငြိအကျေးတင်တော့ရေဆိုတဲ့ရုပ်နဲ့ဆေးတော့မပြောင်းမစင်မေဘူးလားပြောင်းစင်တယ် ဒါဖြစ်ရင်စိတ်ထဲမှာလောဘဒေါသမောဟအငြိအကျေးပေတဲ့အခါကျတော့လေအဲ့ဒီစိတ်ကိုဆက်ပြတိုက်ရေနဲ့လျှော်ဆေးလိုက်လို့ရှင်မပြောင်းလားမပြောင်းပါဗျာဆေးကြည့်ပါအောင်လေဟမ်ဟုတ်ပါဘူးမဟုတ်ပါဘူးဆေးလျှော်ကြည့်လို့လားမရပါဗျာဆိုတာဆက်ပြတိုက်ပါတက်တာဆက်ပြသုံးရတယ်ဟမ် မရပါဘုရားရှော်မြင့်မကြည့်သေးပဲနဲ့မရပါဘုရားလို့အိမ်ကမှရှော်ကြည့်ဟလားစိတ်ထဲမှာအိမ်ရောက်လို့မလို့အိမ်ကလူကိုစိတ်ဆိုးပြီဆိုလို့ရှိရင်အဲ့ဒါဒေါသအညစ်အကြေးတင်ပြီးရှော်ကြည့်စိတ်ကလေးကိုအသာယူလိုက် ယူပြီးတော့ဆက်ပြနဲ့တိုက်ဆက်ရေလဲဆွတ်ဆက်ပြတွတ်ရှော်ဟုတ်ကဲ့လားစမ်းမကြည့်သေးမနဲ့မရပါလောက်နေလက်တွေ့စမ်းကြည့်ကြအောင်နော် ဇလေနပကဒံပင်ကံဇလေနေဝဝိတုဇတိစိတ်ဒေနပကဒံပါပံစိတ်ဒေနေဝဝိတုဇတိဇလေနရေကြောင့်ဘဝဇလေနရေသည်ပကဒံပြုအပ်သောပါပံရှင်ညွန်ကိုရှင်ညွန်သည်ဇလေနေဝရေဖြင့်သာလင်ဝိတုဇတိစင်ကြဤရေကြောင့်ဖြစ်တဲ့ရှင်ညွန်ဟာတဲ့ရေဆေးလိုက်မှပဲစင်ကြဲသွားတယ်တဲ့အဲ့ဒါလိုပဲ စိတ်ကြောင့်ဖြစ်တဲ့လောဘဒေါသမောဟအညစ်အကြေးလည်းပဲစိတ်နဲ့ပဲစိတ်မှစင်ကြယ်တယ်တဲ့ဟုတ်သလားလောဘဒေါသမောဟအညစ်အကြေးစိတ်ကြောင့်ဖြစ်တာဟုတ်ကဲ့လားရုပ်ကြောင့်ဖြစ်တာမဟုတ်ဘူးလားဟိုမှာမျက်စိပုံကြီးလှလာကြီးပန်းကျင်ဘူးလားပန်းကျင်တယ်ဟုတ်ကဲ့လားအဲ့ဒီပန်းကျင်တယ်ဆိုတဲ့လောဘဟာနှင်းစီဝင်လှလာဆိုတဲ့ရုပ်ကြောင့်ဖြစ်တာမဟုတ်ဘူးလားအဲ့တော့ရုပ်ကြောင့်ဖြစ်တာပေါ့ ဒီလောဘရောက်ကြောင်ဖြစ်တာပေါ့အပညာနဲ့စိတ်ဟာအဲ့ဒီနှင်းစီဘုံကြီးမမြင်ရင်ဖြစ်ပါမလားမဖြစ်ဘူးနှင်းစီဘုံကြီးမြင်လို့ဖြစ်တာမဟုတ်လားအဲ့တော့ပညာနဲ့လောဘစိတ်ဟာနှင်းစီဘုံဆိုတဲ့ရုပ်ကြောင်ဖြစ်တာမဟုတ်ပေဘူးလားဟုတ်ပါတယ်တဲ့ကဲ။ခိုင်ဟုတ်ပါတယ်တဲ့။ तू ကလက်တွေ့ပြောတာကလေးဆိုတာဘရော့မလိမ့်ဘူး။ဟုတ်ကဲ့လား။ ဒီတော့မြတ်စွာဘုရားလက်ထက်မှာတုန်းကယဟန္တာဘိက္ခုနီမတွေမရှိဘူးလားရှိပါတယ်ဗျာယဟန္တာဘိက္ခုနီမတွေဥပမာအောက်ပလဝံတို့ဆိုအင်မတန်ချောအင်မတန်လှခေမထေရီတို့ဆိုလည်းအင်မတန်ချောအင်မတန်လှသုံးတရီနန္ဒာတို့ဆိုအင်မတန်ချောအင်မတန်လှတဲ့ဘိက္ခုနီမတွေယဟန္တာမတွေဆိုတော့သူတို့မှာလောဘဒေါသမောဟကိလေသာအငြိကြေကင်းစင်သလားမကင်းစင်ဘူးလားကင်းစင်တယ်လှတဲ့ပုံကိုယ်တွေလှတယ်မလှခြင်းဘူးလား လှကျင်ပါတယ်မလှကျင်ဘူးဆိုရင်ညာတာဥပုပ်ကျိုးလိုက်မယ်နော်မလှကျင်ဘူးဆိုလို့ရှိရင်ဒါညာတာပဲဥပုပ်ကျိုးလိုက်ဒီတော့လှတဲ့လှကျင်တော့အဲ့ဒီဘိက္ခုနီမတွေအခုနနှင်းစီဘုံကြီးများမြင်လိုက်ရင်စိတ်ထဲပဲနဲ့နေမလို့ဟမ်အာမပန်းကျင်ဘူးလားအဲသူတို့မလှကျင်ဘူးလားဟမ် ကဲသူတို့တဏ္ဍာမှာပန်ရင်တဲ့လောဘစိတ်ဘာကြောင့်မဖြစ်တလဲလောဘဒေါသမောဟကိလေသာအငြိကြီးစင်ကြယ်နေလို့မဟုတ်လားအဲ့ဒီတော့စိတ်ထဲမှာလောဘဒေါသဖြစ်တယ်ဆိုတာမြင်ရတဲ့ကြားရတဲ့အာယုံကလိုရင်းလားကိုယ်စိတ်ကလိုရင်းလားအဲ့ဒါပြောတာဟုတ်ကဲ့လားဒါကြောင့်မလို့စိတ်ကြောင့်လောဘဆိုတာဖြစ်တာဒီတော့ ဒေါသဆိုတာလဲစိတ်ကြောင့်ဖြစ်တာဒါကြောင့်အဲ့ဒီလောဘဒေါသကိုပဲစိတ်နဲ့ပဲဖြူစင်အောင်လုပ်ရမယ်ဇလေနပကဒံပပန်းဇလေနေဝဝိတုဇတိစိတ်ဒေနဇလေနပကဒံပင်ကံစိတ်တေဇလေနေဝဝိတုဇတိစိတ်ဒေနပကဒံပပန်းစိတ်တေနေဝဝိတုဇတိဇလေနရေတိပကဒံပြုအပ်သောပင်ကံညွန်သည်ဇလေနေဝရေဖြင့်သာလည်းဝိတုဇတိစင်ကြယ်၏ စိတ်တေနာစိတ်တိပကတံပြုအပ်သောဘာပါမကောင်းမှုသည်စိတ်တေနေဝစိတ်ဖြင့်သာလင်ဝိတုဇတိစင်ကြယ်ဤစိတ်ကြောင့်ဖြစ်တဲ့မကောင်းမှု အကုသိုလ်ကိလေသာအငြိကြီးဟာစိတ်နဲ့ပဲလျှော်စေရမစင်မစင်ကြယ်ဘူးလားစင်ကြယ်တယ်တဲ့ဆိုရုပ်ကြောင့်ဖြစ်ပေါ်ရုပ်ကြီးညောစေလျှော်ရုပ်ဖြစ်ပင်စေလျှော် ရုပ်ကြောင့်ဖြစ်ပေါ်ရုပ်ကြီးညောဆေးလျော်ရုပ်ဖြစ်ပင်ဆေးလျော်ရုပ်ဖြစ်ပင် ကြောင့်ဖြစ်ပေါ်စိတ်ကြေညောစိတ်ကြေညောဆေးလျှော်စိတ်ဖြစ်ပင်စိတ် စွာဘုရားကစိတ်ကြီးညော်ဖြစ်တဲ့လောဘဒေါသတွေစင်ကြယ်အောင်ဆေးဖို့ရနီလန်းနေမြောက်များစွာမပေးခဲ့ဘူးလားပေးခဲ့ပါလျက်ကနဲ့မဆေးလို့အဲ့ဒီစိတ်ကြီးညော်တွေမစင်ဘူးဆိုလို့ရှိရင်ဒါမြတ်စွာဘုရားတာဝန်ပဲဟမ်ဘသူတာဝန်တော့မဆေးလျှော်တဲ့ပုဂ္ဂိုလ်ရဲ့တာဝန်ပဲသိကြသလားမဆေးလျှော်တဲ့ပုဂ္ဂိုလ်ရဲ့တာဝန်ပဲဒီတော့ စင်ကြယ်တယ်မစင်ကြယ်ဘူးဆိုတာဘယ်သူလောက်တာလဲကိုယ်တိုင်လောက်တာပဲဒါကြောင့်မလို့စင်ကြယ်ခြင်းလဲကိုယ်ပဲလောက်မစင်ကြယ်ဘူးဆိုလဲကိုယ်လောက်တာပဲဟုတ်ကဲ့လားသိကြသလားသိကြတယ်ဟိုကျေးဇူးတော်ရှင် ရွေကျင်ငန်းရဲ့ဒုတိယသာသနာပိုင်မဟာဝိတုဒ္ဓရာမဆရာတော်ဘုရားကြီးဆိုတာဒီကိစ္စနဲ့ပတ်သက်လို့သူမေတ္တာရဲ့သိဆင်ញင်စဉ်းစားတဲ့ဂါထာတွေကို ဆောင်ပုတ်စီထားခဲ့တယ်အတိဘယ်ကတော့မြတ်စွာဘုရားကဆေးလျှော်ဖို့ရနီလန်းနေဖြူစင်အောင်လုပ်ဖို့ရနီလန်းနေပေးခဲ့ရတဲ့နဲ့မဖြူစင်လို့မလို့ဆင်းရဲတဲ့ဆိုရင်တဲ့နီလန်းရဲ့တာဝန်မဟုတ်ဘူးတဲ့ဘသူတာဝန်လဲမပြုတ်လို့သူရဲ့တာဝန်မဆေးလျှော်သူရဲ့တာဝန်ပဲတဲ့ပုဂ္ဂိုလ်တယောက်ယောက်ဟာတဲ့ ရန်သူတွေနောက်ကလိုက်လာလို့တတ်မလို့လိုက်လာတာပြေးပေါက်ရှိပါရဲ့ကနဲ့မပြေးလို့မလို့အမိခံပြီးအသာခံရလို့ရှိရင်ဒါဧကန္တရန်သူတာဝမဲတဲ့ပါတော့မပြေးတဲ့ပုဂ္ဂိုလ်ရဲ့တာဝမဲတဲ့လူတယောက်ဟာသူ့လက်မှာသူ့ခန္ဓာကိုယ်မှာမစင်နေညစ်ပေနေလို့ရှိရင်တဲ့ဆေးစရာရေအိုင်ရေကန်လည်းရှိပါလျက်ကနဲ့ မဆေးပဲအညစ်အပေခံနေရတယ်ဆိုရင်ဒါရေကန်ရဲ့တာဝန်ပဲတဲ့အဲ့ဒီလူတာဝန်မဟုတ်ဘူးဟမ်ဘယ်သူတာဝန်တော့အဲ့တော့မြတ်စွာဘုရားကလောဘဒေါသမောဟအညစ်အကြေးစင်ကြအောင်ဆေးတဲ့တတိပဋ္ဌာန်ဝိပဿနာနည်းကို တိတိကြကြညွန်ကြားပြတာပြီးလွယ်လွယ်လေးပေးခဲ့ပါလျက်ကနဲ့ကိုကအပြင်းထူလို့မို့လောဘဒေါသမငြိမ်းမဲနဲ့လောဘဒေါသပွားနေရဲ့ဧကာဏဒါတတိပဋ္ဌာန်နီလာရဲ့အပြစ်ပဲဟမ်ဘယ်သူပြစ်လဲဟုတ်ကဲ့လားအဲစဉ်းစားကြည့်နော် ရန်သူဝိုင်းထားထိုယောက်ျားကပြေးသွားဖို့ရာလမ်းပေါက်တာလျက်ပြေးမထွက်လမ်းတွေမဟုတ်ချေဟုတ်သလားရန်သူဝိုင်းထားထိုယောက်ျားကပြေးသွားဖို့ရာလမ်းပေါက်တာလျက်ပြေးမထွက်လမ်းတွေမဟုတ်ချေမစင်လူလင်အေးကြည်လင်သည်ရေစင်ရှိလျက်မဆေးရဲ့ကန့်တွေမဟုတ်ချေမှန်သလား အဲ့ဒီလမ်းကမသွားဘူးမပြေးဘူးဆိုလို့ရှိရင်တော့တန်တရာတဲ့အမိခံပြီးဆင်းရဲနေရရင်အဲ့ဒီပုဂ္ဂိုလ်ရဲ့တာဝန်ပါပဲတဲ့ဟုတ်သလားအနပကံဘေးပြန်များစွာတန်တရာမှထွက်ရလမ်းမှာသမထဝိပဿနာကိလေသာပင်တန်ဆင်လျှော်စေရေးအေးလေးမဲ့ရှိပါလျက်နဲ့လောဘဒေါသမောဟဆိုတဲ့ကိလေသာပင်အငြိအကျေးတွေကိုလျှော်စေဖို့ရာအတွက် သောတာပတ္တိမဲ့ညာသဂရာဂမိမဲ့ညာအနာဂမိမဲ့ညာအရဟတမဲ့ညာဆိုတဲ့မဲ့အသည့်တွေရှိပါလျက်ကနဲ့ဒီမဲ့အသည့်ရအောင်မလောက်တဲ့အတွက်လောဘဒေါသအငြိအကျေးကိလေသာအပေခံရမယ်ဆိုရင်လို့ဆိုရင်နဲ့အဲ့ဒါဟာမဲ့ညာဖူညာရဲ့အပြစ်ပဲတဲ့ဘုရားဘယ်လိုပြတော့မဆေးတဲ့ပုဂ္ဂိုလ်ရဲ့အပြစ်ပဲတဲ့ အနပကံဘေးပြန်များစွာသန္တရာမှ ထွက်ရလမ်းမှသမထဝိပဿနာကိလေသာပင်တန့်စင်လျှော်စေရေအေးလေးမဲ့ရှိပါလျက်ကနေမထွက်ပြေးလို့မစေလို့မင်းပြူကိုတွက်ပေတဲ့မင်းအတွက်ပဲမင်းတောင်းမယ်မင်းအဖြစ်ပဲတဲ့မှန်သလားမြတ်စွာဘုရားဂေါရမမြတ်စွာဘုရားရဲ့အလောင်းတော်သူမိတာရဲ့စိတ်တော်မထွက်ခင်ကဆင်ញင်စဉ်းစားပုံတွေအဲ့ဒါတွေကိုဆရာတော်ဘုရားကြီးကဒီမှာ လင်္ကာစီးထတာဆိုရန်သူဝိုင်းထားထိုယောက်ျားကရေးသွားဖို့ရာလမ်းပေါက်တာလျက်ရေးမထွက်လမ်းတွေမဟုတ်ချေရန်သူဝိုင်းထားထိုယောက်ျားက ပြေးသွားဖို့ရာလမ်းပေါက်သာလျက်ပြေးမထွက်လမ်းတွေ့မဟုတ်ချေရန်သူဝိုင်းထသူယောက်ျားကပြေးသွားဖို့ရာလမ်းပေါက်သာလျက်ပြေးမထွက်လမ်းတွေ့မဟုတ်ချေ so လျက်မဆေးရက်ကန့်တွယ်မဟုတ်ချေကံဤအပြစ်မဟုတ်ဘူးတဲ့ရေရှိနေတဲ့ကံအပြစ်မဟုတ်ဘူးတဲ့ဘယ်သူပြစ်လဲမဆေးတဲ့လူရဲ့အပြစ်မစင်လူလျင်အေးကြည်လင်သည်ရေစဉ်ရှိလျက်မဆေးရက် န့်တွေ့မဟုတ်ချေမစင်လူလျင်အေးကြည်လင်သည်ရေစဉ်ရှိလျက်မစေရက်ကန့်တွေ့မဟုတ်ချေ ကံအနပကံဆိုတာအများကြီးလို့ဆိုလို့တဲ့ပါဠိစကားလုံးကိုဒီထဲမှာဗမာလိုထည့်သုံးထားတာအနပကံဘေးပြားများစွာသန္တရာမှထွက်ရာလမ်းမှသမထဝိပဿနာသမထ ကိလေသာဖြင့်တန့်စင်လျှော်စေရေအေးလေးမဲ့ရှိပါလျက်နှင့်မထွက်ပြေးလိုမဆေးလိုမင်းမြူကိုတွက်ပေအနပကဘေးပြန်များစွာဘေးပြန် တန္တရာမထွေရာလမ်းမသမထဝိပဿနာဒီနေရာမှာရှေ့ကဆောင်းပုတ်နှစ်ခုဂါထာနှစ်ခုကိုတစ်ခုတည်းနဲ့ပြန်ပြီးတော့ဥပမာဥပမေယစဟပြထားတာရန်သူဝိုင်းခံရတဲ့ပုဂ္ဂိုလ်ဟာပြေးเสียလမ်းရှိရတဲ့တန်းနဲ့မပြေးလို့အသေးခံရရဲ့လမ်းရဲ့အပြစ်မဟုတ်ဘူးမပြေးသူရဲ့အပြစ်တန္တရာ ကြီးတဲ့ကနေပြီးတော့ထွက်ဖို့ရသမထလမ်းဝိပဿနာလမ်းမကြီးတွေဖြူးလို့ဖြောင်းလို့အဲ့ဒီလမ်းမကြီးတွေရှိပါလျက်ကနဲ့အိုဘေးနာဘေးသေဘေးဆိုရင်ဘူးဆွေငိုကြွေးရမှုဘေးဆိုတဲ့ရန်သူတွေအဝိုင်းခံပြီးတော့ဒီလမ်းမကြီးတွေကမပြေပဲအပခံရရင်တဲ့သမထဝိပဿနာလမ်းမတို့ရဲ့အပြစ်မဟုတ်ပါဘူးတဲ့ဘသူအပြစ်တဲ့တော့ မပြေးတဲ့လူရဲ့အပြေးတဲ့သမထလည်းအာမထုတ်ဝိပဿနာလည်းအာမထုတ်ဟုတ်ကဲ့လားပရိကိုချမိကိုမဗာလဲအလကအမေအိုးတဲ့နော်အလကအမေအိုးဆိုတော့ဒီလိုမဟုတ်ပါဘူးတတိပဋ္ဌာန်ကိုချမိကိုမအလကအမေအိုးမဟုတ်လားဖိုးအိုမပါဘူးလား ပါပါတယ်ဗောနော်ကလားအဲအမေဟိုဆိုလို့ရှိရင်အဖိုးကပါပြီးသားဗောဟုတ်ကလားဘာကြောင့်လဲဆိုတော့မြတ်စွာဘုရားမိန့်ကြတယ်မဟုတ်လားမာတာပိတုဥပါဌာဏံဗုဒ္ဓဓရတသင်္ဃဟောတဲ့မာတာပိတုဥပါဌာဏံမိဘတို့ကိုပြုစုလှုပ်ကြွေးခြင်းနဲ့ဟောဘု து ရှိရထားတော့အဲမိရှိရတာတော့မိဆိုရင်ဖအံပါဘူးလားလောကကလည်းဖမိလို့များခေါ်သလား ဘလို့ခေါ်တော့အဲအဲ့တော့မိကရှေ့ကသွားတော့ဖကနောက်ကမလိုက်ရဘူးလားဒါကြောင့်မလို့မယကအဖွဲတွေပေါ်တယ်နော်အဲ့လိုကြားဘူးလားလေမဲ့သူတို့လည်းသဘောပေါက်လိုက်ကြတာနော်ဒါကြောင့်အနာပကံဘေးပြန်များစွာတန္တရာမှထွက်ရလမ်းမှသမထဝိပဿနာ ကိလေသာပင်တန့်စင်လျှော်စေရေအေးလိမ့်မဲ့ကိလေသာပင်ဘင်းဆိုတာအညစ်အကြေးလောဘဒေါသမောဟကိလေသာဆိုတဲ့အညစ်အကြေးတွေတဲ့ဒါတွေရှိတယ်တဲ့ဆေးဖို့ရရေကန်ကြီးကလည်းအနားမှာရှိတယ်တဲ့ရှိပါရဲ့တန်းနဲ့မဆေးဘူးဆိုလို့ရှိရင်မဆေးလို့အညစ်အကြေးမပြောင်မှုမစင်မှုအပေခံရတယ်ဆိုလို့ရှိရင်ဒါဟာမဆေးသူရဲ့အဖြစ်ပဲဒီနေရာမှာမဲ့ညံ၄ခုကို ဆေးစရာရေကန်ကြီးနဲ့ရေတကရေကန်ကြီးထဲမှာရှိတဲ့ရေနဲ့ဥပမာပြုတယ်လောဘဒေါသမောဟတွေကိုမစင်အငြိအကျေးနဲ့ဥပမာပြုတယ်အဲ့ဒါကိုဒီနေရာမှာပြန်ပြီးတပေါင်းနဲ့ဆိုတော့ဆိုအနပကံဘေးပြားများစွာသံသရာမှထွက်ရလမ်းမှာသမထဝိပဿနာ ကိလေသာပင်တန်ဆင်လျှော်စေရေအေးလေမဲ့ရှိပါလျက်နှင်မထွက်ပြေးလို့မထွက်ပြေးလို့ဆိုတာသမထဥပဒနာလမ်းမကြီးကမထွက်ပြေးလို့တာမဆေးလို့ဆိုတာကမဲ့ညံလေးခုဆိုတဲ့ရေနဲ့မဆေးလို့တာမထွက်ပြေးလို့မဆေးလို့ မင်းပြိုကိုတွက်ပေအနာပကံဘေးပြများစွာသန္တရာမှထွက်ရာလမ်းမှာသမထဝိပဿနာကိလေသာဖြင့်သန့်စင်လျှော်စေရေလေးမဲ့ ရှိပါလျက်နှင့်မထွက်ပြေးလိုမဆေးလိုမင်းပြူကိုတွေ့ပေသို့ ဒီတော့လောဘဒေါသမောဟကိလေသာအငြိကြီးလျှော်ဆေးဖို့ရမက်နဲ့လျှော်ဆေးတဲ့မက်ဆိုတာနှမျိုးရှိတယ်မက်ပဲနှမျိုးရှိလဲပုပ္ပဘာကမက်တဲ့အရိယာမက်တဲ့နှမျိုးရှိတယ်ဘယ်နှမျိုးရှိလဲပါလဲอืมပုပ္ပဘာကမဲ့ဆိုတာဝိပဿနာရှုနေခိုက်မှာဖြစ်နေတဲ့ ပမာဒိဋ္ဌိဥဆောင်တဲ့မဲ့ခင်နေဒါဘုဘဘာကမဲ့ခေါ်တယ်ရှုတိုင်းရှုတိုင်းဖောင်းနာပိန်နာရှုလဲတမ္မာဒိဋ္ဌိဥဆောင်တဲ့မဲ့ခင်နေဖြစ်တယ်ကြွတာလှမ်းနာချတာရှုလဲပဲတမ္မာဒိဋ္ဌိဥဆောင်တဲ့မဲ့ခင်နေဖြစ်တယ်ခွေးတာဆန္ဒရှုလဲပဲတမ္မာဒိဋ္ဌိမဲ့ခင်ဥဆောင်တဲ့မဲ့ခင်နေဖြစ်တယ်ထို့သူစဉ်းစားတဲ့တွေးတဲ့စိတ်ကူးတဲ့လို့နန္တရားတွေရှုလဲပဲတမ္မာဒိဋ္ဌိမဲ့ခင်နေဖြစ်တယ်ဥဆောင်တဲ့မဲ့ခင်နေဖြစ်တယ်အဲ့ဒီရှုခိုက်ရှုခိုက်မှာဖြစ်တဲ့တမ္မာဒိဋ္ဌိဥဆောင်တဲ့မဲ့ခင်၈ပါးကို ပုပ္ပဘာကမဲ့ခေါ် ဟုတ်လားဘာမဲ့ခေါ်တယ်လဲဥပပါကမဲ့တဲ့ဘာကြောင့်ဥပပါကမဲ့ခေါ်တယ်လဲဆိုတော့အရိယမဲ့ညာမဖြစ်မီရှေးအဖို့၌ပွားရမယ်မဲ့တူမို့တဲ့ပုပ္ပဆိုတာရှေးဘာကဆိုတာအဖို့ပုပ္ပဘာကအရိယမဲ့ညာကိုမရမီရှေးအဖို့၌ပွားရမယ်မဲ့တည်းတဲ့ဒါကြောင့်မလို့ဝိပဿနာရှုပွားခိုင်းမှဖြစ်တဲ့မဲ့တွေဟာပုပ္ပဘာကမဲ့နောက်ဝိပဿနာဉာဏ်ဆုံးသွားလို့မလို့ အရိယာမဲ့ညာရပြီဆိုတဲ့အခါကျတော့အဲ့ဒါအရိယာမဲ့နှမျိုးဒီတော့ပုဗ္ဗဘာကမဲ့ပဲဖြစ်စေအရိယာမဲ့ပဲဖြစ်စေဘုန်းကြီးတို့ပြိဿအဲ့ဒါမဲ့ယုတ်ဖိုယုတ်လို့ကြားဘူးတယ်မဟုတ်လားဟမ်မဲ့ယုတ်ဖိုယုတ်လို့ကြားဘူးတယ်မဟုတ်လားအငိုက်မိပါနော်မဲ့စိတ်ဖိုစိတ်မဟုတ်လားဟုတ်ကဲ့လား အဲ့ဒါကိလေသာအငြိကြီးစင်ကြအောင်ဆေးဖို့ရမဲ့ရုပ်ဖို့ရုံမဟုတ်ဘူးမဲ့စိတ်ဖို့စိတ်တယ်ဟုတ်တယ်မလားအဲ့တော့စိတ်မှာဖြစ်တဲ့ကိလေသာအငြိကြီးကိုစင်ကြခြင်းစိတ်နဲ့ဆေးရမှာလားရုပ်နဲ့ဆေးရမှာလားစိတ်နဲ့ဆေးရမှာအဲ့ဒါပြောတာရေချောင်းညွန်ပြေထိုးညွန်ညစ်လဲစင်လေးရေချောင်းသွေးမထောက်မူစိတ်ကြောင့်ဖြစ်ပေါ်စိတ်ကြီးညှောလဲဆေးလျောစိတ်ပင် စင်မစင်ကိုကိုပင်ဖန်ပြုသူမပြုပြီစင်မှုကိုမာတာဝန်ဒီတဲ့ရှင်းရလားရှင်းပါပါရှင်းရှင်းလေးဆိုရေကြောင့်ညွန်ဖြင့် ကြောင့်များဒီစိတ်ကိုဒီလောက်စင်ကြယ်စေခြင်းရတော့စိတ်ဖြူစင်ရင်ချမ်းသာတယ်ညင်မဲရင်ဆင်းရဲတယ်တခါစိတ်ညင်မဲရင်ယုတ်ကလည်းညင်မဲတယ်စိတ်ကြည်လင်ရင်ယုတ်ကလည်းကြည်လင်တယ်ဒါကြောင့်မလို့ယုတ်ကြည်လင်ပြီးတော့ချမ်းသာဖို့အရေးကြီးတဲ့အတွက်စိတ်ကြည်လင်အောင်လျှော်ဆေးဖို့အရေးကြီးသည်မှန်သလား စိတ်တေနသံကိလေထေနသံကိလေတန္တိမနဝစိတ်တေသုတ်တေဝိသုဇန္တိဣတိဥဒ္ဓမဟေတိနာစိတ်တေနသံကိလေထေနစိတ်ညင်နွမ်းညင်ညောင်မာနဝသူသူငါငါတတ္တဝမှန်သမျှတို့သည်တန်ကိလေသာတိညင်နွမ်းကြကုန်၏စိတ်ညင်နွမ်းလို့လူတွေညင်နွမ်းကြတာပဲတဲ့ဟုတ်သလားဟုတ်တယ်နော်စိတ်တေသုတ်တေဝိသုဇန္တိဣတိဥဒ္ဓမဟေတိနာ စိတ်တေစိတ်တိတုတ်တေကိလေသာစင်ကြယ်သည်ရှိသောစိတ်တေစိတ်တိတုတ်တေကိလေသာမဝင်စင်ကြယ်သည်ရှိသောမာနဝသူသူငါငါတတ္တဝါမှန်သမျှတို့သည်ဝိတုဇန္တိစင်ကြယ်ကြကုန်၏ဣတိဤသို့မဟေတိနာမုဏိထွတ်တင်ဖျားရှင်သည်ဗုဒ္ဓံစိတ်စင်ကြယ်ရေးမျောခေါ်တွေ့၍လေးလေးနက်နက်မိမ့်မြတ်တော်မူအပ်ပါပေ၏မြတ်စွာဘုရားမိန့်ကြတာတဲ့စိတ်ညင်သွားရင် ရုပ်ညင်နွမ်းတယ်စိတ်ကြည်လင်းရင်ရုပ်ကြည်လင်းတယ်ရုပ်ညင်နွမ်းပြီဆိုလို့ရှိရင်ဆင်းရဲလားချမ်းသာလားဆင်းရဲတယ်ရုပ်ကြည်လင်းပြီဆိုရင်တော့ချမ်းသာပဲဒီမှာစိတ်မဲနဲ့စိတ်ဖြူကိလေညင်မဲစိတ်၌ဆွဲရုပ်လဲမကြည်လင်းကိလေညင်မဲစိတ်မဆွဲရုပ်လဲအေးကြည်ရွှင် စိတ်ညစ်မဲ့လင်းဆင်းရဲပင်ဖြူလင်းချမ်းသာသည်ချမ်းသာရလိုများလူကိုကိုယ့်ကိုသိရမည်ကိုယ်စိတ်တဲ့လောဘဒေါသမောဟဝင်နေလို့စိတ်ညစ်မဲ့တဲ့စိတ်မှမသိကြတာများတယ်ဟုတ်တယ်မဟုတ်လားလောဘကိုပဲသဘောကျနေဒေါသကိုပဲသဘောကျနေတာဟာဒါသိလို့လားမသိလို့လားမသိလို့ပဲကိုသားကိုသမီးလေးချင်းနေရကိုမြီးလေးချင်းနေရသဘောမကျဘူးလား ဟဲ့မလေးငါသားမလားသိပါလားဟဲ့မလေးချိန်လွန်းနေပြီอืมလောဘဟုတ်သလားအမေညီးတော့ငါမီးမြရိုက်လို့မရိုက်နဲ့လားငါနီးလားငါစီလာခဲ့ဖွားစီလာခဲ့ဟုတ်တယ်မဟုတ်လားအဲ့ဒါလောဘသဘောကျနေတာမဟုတ်လားအဲ့ဒီလောဘကနှိမ့်ဆက်လို့သူ့ကိုနှိမ့်ဆက်မှာ तू မသိဘူးဟုတ်ကလားအဲ့တော့သိဖို့ရေးမကြည့်ဘူးလားသိဖို့ရေးကြည့်တယ်ကိုကိုသိရမည်သိခြင်းရင်မလုပ်ရမလဲ စစ်ဆေးပါတဲ့ငါ့ကိုဒီလောဘကနှိပ်စက်နေသလားချမ်းသာအောင်လုပ်နေသလားငါ့ကိုဒီဒေါသကနှိပ်စက်အောင်လုပ်နေနှိပ်စက်နေသလားချမ်းသာအောင်လုပ်နေသလားတနည်းပြီးတော့ဆိုလို့ရှိရင်လည်းပဲငါစိတ်ထဲမှာလောဘဝင်နေတာဟုတ်သလားမဟုတ်ဘူးလားဒေါသဝင်နေတာဟုတ်သလားမဟုတ်ဘူးလားစသည်စစ်ဆေးပါတဲ့ကိုကိုသိခြင်းများလူရှင်နေစဉ်စေရမည်နေစဉ်စစ်ဆေးစိတ်ညစ်ကြေလျှော်ဆေးပြရမည်နေ့တိုင်းစစ်ပါဟုတ်လား တနေ့တစ်ချိန်လောက်ကိုယ်စိတ်ကိုစစ်ဆေးရင်တော်ပြီပေါ့နော်ဟမ်အဲစက္ကန့်တိုင်းမိနစ်တိုင်းစစ်ဆေးရမယ်မစစ်ဆေးမိတဲ့အချိန်မှာဒီကိလေသာမဝင်နိုင်ဘူးလားဝင်နိုင်တာနဲ့ချမ်းသာမလားဆင်းရဲမလားဆင်းရဲမယ်ဟုတ်ကလားဆိုကိလေညင်မဲ့စိတ်၌ဆွဲ ကျော်ဆေးရမလဲနီးပြောပါအောင်လို့မေးစရာမရှိဘူးလားမရှိပါဘူးဗျာဒါကြောင့်မို့စိတ်စိတ်မဲများကိုဖြူစင်စေသည့်နီး6မျိုးတဲ့နီး6မျိုးနဲ့ဖြူစင်အောင်ဆေးပါတဲ့နီး6မျိုးသိရနီးနဲ့ဆေးနိုင်ပါတယ်တဲ့မဲသည့်စိတ်ကိုဖြူစေလိုသောထိုထိုအာယုံညင်မျိုးစုံနှင့်မကြုံတွေ့စေမမွေစေပဲ ပြောင်းလေဖုံဖုံကောင်းအာယုန်တိနုလုံပတိညာချိန်ညှိလော့ပို့ပြီးမေတ္တာသမထာနှင့်ပွားရာဝိပါနိ600ရတွင်တင့်မြရာတုံ ဖြူစိတ်ဖုံးသည်ပလုံးချမ်းသာလိမ့်မည်သည်လောဘဒေါသမောဟကိလေသာအငြင်းမဲဝင်နေတဲ့စိတ်ကိုဖြူစင်စေခြင်းယင်တဲ့ထိုတို့အာယုန်ညမျိုးစုံ နှင့်မကြုံတွေ့စေ လောဘဖြစ်เสียဒေါသဖြစ်เสียအငြင်းကြီးဖြစ်เสียအာယုန်နေနဲ့မကြုံတွေ့အောင်နေပါတဲ့အငြင်းကြီးဖြစ်เสียအဆင်းအာယုန်အနံအာယုန်အတန်အာယုန်ရတာအာယုန်ထိတွေ့เสียအာယုန်ဆိုင်တဲ့အငြင်းကြီးဖြစ်เสียအာယုန်နေလောဘဖြစ်နိုင်တဲ့အာယုန်ရှောင်ဒေါသဖြစ်နိုင်တဲ့အာယုန်ရှောင်မောဟဖြစ်နိုင်တဲ့အာယုန်ရှောင်မာနအိတ္တမစ္စရိယဖြစ်နိုင်တဲ့အာယုန်တွေရှောင်ပါတဲ့မကြုံတွေ့အောင်နေပါတယ်တကယ်လို့များမတတ်တာလို့ကြုံတွေ့လာရင်အဲ့ဒီ လောဘအာယုံဒေါသအာယုံမှာလောဘဒေါသဖြစ်ပြီးတော့စိတ်ဟာမွေ့လျော်မွေ့လျော်ပျော်ပိုက်မနေပါစေနဲ့တဲ့တတိရှိပါအစအရေကဒီစိတ်လောဘအာယုံဒေါသအာယုံမောဟအာယုံမှာမပျော်မွေ့အောင်လောဘဖြစ်เสียအာယုံတွေ့ရင်လည်းလောဘမဖြစ်အောင်ငာနေမဟဲ့ဒေါသဖြစ်เสียအာယုံတွေ့ရင်လည်းပဲဒေါသမဖြစ်အောင်ငာနေမဟဲ့မာနဖြစ်เสียအာယုံတွေ့ရင်လည်းမာနမဖြစ်အောင် နေမဟဲ့မနာလိုမှုအိတ်တာဖြစ်เสียအာယုံတွေ့လည်းအိတ်တာမဖြစ်အောင်နေမဟဲ့လို့ ကိုယ်စိတ်ကိုပိုင်းခြားဆုံးပြထားလို့ရှိရင်တဲ့တွေ့တောင်မှပဲအဲ့ဒီပုံမှာလောဘဒေါသမောဟမာနအိတ်တာမစ္စရိယအနေနဲ့ပျော်မွေ့မနေပါဘူးတဲ့ဒါဖြူစင်စေတဲ့နီးပါပဲတဲ့မကြုံတွေ့စေမမွေ့စေပဲပြောင်းလေဖုံဖုံကောင်းအာယုန်ဒီ လောဘအာယုံကြောင့်လောဘဖြစ်ဒေါသအာယုံကြောင့်ဒေါသဖြစ်ရင်အဲ့ဒီလောဘဖြစ်เสียအာယုံဒေါသဖြစ်เสียအာယုံကိုအာယုံမပြုတ်ပါနဲ့တဲ့တခြားဖရာတရားတန်ခါယရဏသုံးပါမိဘဆရာသမားကုသိုလ်အာယုံတွေစိတ်ကိုပြောင်းတင်ပေးလိုက်ပါတယ်အဲ့ဒါလို့ဆိုလို့ရှိရင်စိတ်အငြိခြင်းမတင်မနဲ့ဖြူစင်သွားပါလိမ့်မယ်တဲ့ပြောင်းလေဖုံမောင်ကောင်းအာယုံဒီနုလုံပတိညာချင်းညိလောနုလုံပတိဆိုတာအပြန်မြန်အလှန်လားညာချင်းညိလောဆိုတာ စဉ်ញင်စဉ်းစားဉာဏ်နဲ့ချိန်ပြီးတော့မိမိစိတ်အစဉ်မှာညင်မဲနေတဲ့ကိလေသာတွေကိုရှော့ဆစ်ပြလိုက်ပါတဲ့ဒါယောနိသောမနတိကာရခေါ်တယ်တင့်တယ်အောင်နှလုံးသွင်းမှုအစဉ်ပြေအောင်နှလုံးသွင်းမှုကုသိုလ်ဖြစ်အောင်နှလုံးသွင်းမှုအဲ့ဒါပြောတာဘယ်လိုလဲဆိုအမေဘုန်းကြီးကလည်းပဲစကကြောရှိတာတို့မြတဏှာကြီးခွဲကြရထိုင်နေရတာအာမမနာဘူးအခု၄နာရီတောင်ခွဲပြီးနေ၅နာရီထိုးတော့မယ်တရားအခုတိုင်မဆုံးသေးဘူးဟော ဘာဖြစ်တော့ဒေါသမဖြစ်ဘူးလားဟင်းဖောင်စည်းရင်ရင်ငတ်သည်ဟုတ်ကလားဘာဖြစ်လဲဖောင်စည်းရင်ရင်ငတ်သည်တဲ့ပင်လယ်ထဲမှာဖောင်ကြီးကမျောလို့ရေကတောက်ချင်းမရဲ့ရေတွေလဲဝိုင်းဝိုင်းလဲနေပါရဲ့သူ့ရေတောက်เสียရှိလားရေမတောက်ရဘူးတဲ့ဖောင်စည်းရင်ရင်ငတ်နေတဲ့တရားနာရင်ဒေါသအကုသို့ဖြစ်နေသည်ဟုတ်ဩတကယ်လို့ဖြစ်ခဲ့တော့ပြောတာပါ ဖြစ်ခဲ့သောပြောတာပါဖြစ်ခဲ့သောအဲ့ဒါလို့လျှော်စေရမယ်ပြောတာနော်ဒါကနုလုံပတိညာချိန်ညိစရာအဲ့ဒါကိုပြောတာဩဆရာတော်လည်းသူဟောပလင်မော်ဒီတိုင်းကြီးထိုင်နေရတာညောင်းမှာပါအညောင်းခံပြီးဟောနေတာတော့ဧကန္နအကျိုးရှိလို့ဖြစ်မှာပါအကျိုးမရှိဘဲနဲ့တော့မဟုတ်ဘူးလားအလောက်ကြီးအညောင်းခံမဟောပါဘူးအဲ့တော့ဆရာတော်မှအညောင်းခံနိုင်တော့တို့ကပိုးအညောင်းခံရမှာပေါ့မဟုတ်လား အဲ့တော့တရားတွေသိတော့တို့မှအကျိုးမရှိဘူးလားစိတ်ထားတတ်တာဘောစိတ်ထားတတ်ရင်မချမ်းသာဘူးလားချမ်းသာတယ်ဟောအဲ့ဒါလို့နုလုံပတိဉာဏ်ချိန်ညှိပါတဲ့ဒီလိုဆိုရင်အခုနဒေါသအကုသိုလ်လေးပျောက်မသွားဘူးလားဒေါသအညစ်အကြေးလေးစင်ကြဲသွားရောအဲ့ဒီနီးလေသုံးပါဒါပြောတာဘုန်းကြီးကလက်တွေ့ပြလိုက်တယ်နော်နုလုံပတိဉာဏ်ချိန်ညှိလို့ပို့ပြီးမေတ္တာ မေတ္တာဘာဝနာ ပွားပေးပါတဲ့မေတ္တာဘာဝနာ ပွားလို့ရှိရင်လည်းပဲမိမိတဏ္ဍာမှာမေတ္တာစိတ်တွေဖြစ်နေပြီဆိုလို့ရှိရင်အေးမြစင်ကြယ်တဲ့စိတ်တွေဖြစ်နေတဲ့အတွက်စိတ်ကြည်လင်ရှင်လန်းလာပါတယ်ညင်နွမ်းတဲ့စိတ် တွေပပျောက်ကုန်ပါတယ်တဲ့ပို့ပြီးမေတ္တာသမထနဲ့သမထဘာဝနာပွားပေးပါတဲ့သမထဘာဝနာပွားလို့မို့လို့အာယုံတစ်ခုထဲမှာစိတ်စူးစိုက်တည်ငြိမ်ပြီးမြုပ်နေမြုပ်ဝင်နေပြီဆိုလို့ရှိရင်လောဘဒေါသမောဟအငြိကြီးတွေစင်ကြယ်သွားရော သမထာနဲ့ပွားရာဝိပါဝိပဿနာဘာဝနာကတော့အကောင်းဆုံးပါပဲတဲ့ရုပ်ဖြစ်သမျှနာမ်ဖြစ်သမျှကိုတတိနဲ့မပြတ်စောင့်ရှုရဲ့ယုံနာတို့ရဲ့အဖြစ်မှန်သဘာဝအမှန်ကိုသဘာဝအတိုင်းသိလို့အနိစ္စဒုက္ခအနတ္တသဘောတွေဉာဏ်နဲ့သိမြင်လာပြီဆိုရဲ့ပုဂ္ဂိုလ်တ attva ငါသူတစ်ပါးဆိုတဲ့အသိအမြင်တွေရှိအောင်မလားမရှိပါဘူးမရှိရင်လောဘဒေါသမောဟရှိအောင်မလားမရှိပါဘူးမစင်ကြဲပေဘူးလား အကောင်းဆုံးနည်းပဲတဲ့ပွာရဝိပါနီး6ရတွင်တင့်မြရာသုံးဖြူစိတ်ဖုံးသည်မိမိနဲ့တင့်လျော်ရာအခြေအနေနဲ့တင့်လျော်ရာကာလနဲ့တင့်လျော်ရာဒေသနဲ့တင့်လျော်ရာနီးကိုသုံးပါတဲ့အဲ့ဒါလိုသုံးရင်ညင်မဲနေတဲ့စိတ်တွေဖြူစင်သွားပါလိမ့်မယ်ဒီလိုဆိုချမ်းသာပြီးတာမှတ်တော့ဆိုမဲဒီစိတ်ကို သလိုဒီနည်း6ပါးနဲ့စင်ကြယ်အောင်ဆေးဖို့ဆိုတာကိုယ့်ကိုယ်ကိုသိမှာမဟုတ်ဘူးလားကိုယ်စိတ်ကိုသိမှာကိုယ်စိတ်ထဲမှာဒါအညင်မဲ့ဝင်နေသလားမဝင်ဘူးလားလို့လည်းသိမှာညင်မဲ့တဲ့စိတ်ကိုလည်းညင်မဲ့မှသိမှာဒါမှလျှော်ဆေးနိုင်တယ်မဟုတ်လားညင်မဲ့တဲ့စိတ်ကိုဖြူစင်တဲ့စိတ်များမှတ်နေရင်တော့အကျိုးနဲ့ပြီးသားမှတ်ကြောမဟုတ်ပေဘူးလားဖြူစင်တဲ့စိတ်မှတ်ပြီးတော့ဒီစိတ်လက်ခံထားပြီဆိုလို့ရှိရင် ကောင်းတာတွေဖြစ်မလားမကောင်းတာတွေဖြစ်မလား မကောင်းတာတွေဖြစ်တာပေါ့ဒါကြောင့်အကျိုးနည်းပြီတဲ့အဲ့ဒါကိုလည်းမြတ်စွာဘုရားကပစိတ်တသုတ်မှာမြတ်စွာဘုရားကဥပမာနဲ့ဟောခဲ့တယ်လူများမှာတဲ့မိမိတို့ရဲ့ကိုမိမိတို့ရဲ့မျက်နှာမှာဝက်ချမ်းညင်းပြောင်းမှဲ့တင်းတိတ်အစရှိတဲ့မတင့်မတဲ့ယွန်းစပွဲတွေဖြစ်စေဒါမှမဟုတ်အစွန်းအကွက်တွေဖြစ်စေထင်နေလို့ရှိရင်အဲ့ဒါတွေကို ဆေးသိပ်ဖို့ပယ်ရှားဖို့လျှော်ဆေးဖို့ရာအတွက်ကိုယ့်မျက်နှာကိုကြေးမုံမှန်မြင်မှကြည့်ရတယ်တဲ့မကြည့်ရဘူးလားအဲ့ဒါလိုကြည့်တဲ့အခါကျတော့ကြည့်လိုက်လို့ရှိရင်ငါမျက်နှာမှဲ့ရှိနေတယ်ဝက်ချံရှိနေတယ်နှင်းရှိနေတယ်အဖုအပိတ်ရှိနေတယ်ဒါမှမဟုတ်အိုးမဲရှိနေတယ်အစိုက်တွေဖြင့်အစွန်းအွက်တွေအရှိအရှိအတိုင်းမှန်မြင်မှမြင်တဲ့အခါကျတော့ဆေးတင်တာတင်လျှော်ဆေးတာဆေးဒီလိုဆိုလို့ရှိရင်အငြိကြေးမစင်ကြယ်ပြီဘူးလား အဲ့ဒါလို့ဆိုလို့ရှိရင်မျက်နှာမလှပေဘူးလားမျက်နှာလှခြင်းဒလို့စိတ်ကောမလှခြင်းဘူးလားလှခြင်းနဲ့လောဘဝင်နေရင်မလှဘူးလားဒေါသကြီးနေရင်ပိုးလှသေးမာနကြီးနေလို့ရှိရင်ပိုးလှတယ်ထောင်တောင်တောင်တောင်ကြီးနေလေလှဘူးလားကောင်းကြီးမောပြီးတော့ပခုံးကြီးမြင့်ပြီးဂျင်းကြီးကရှေ့ကောလို့ အဲ့ဒါဘုန်းကြီးတို့တီဟိုမှာတီဟိုဘုန်းကြီးတွေမှာတီဟိုဘုန်းကြီးတွေမှာသင်္ကန်းဝတ်တဲ့အခါကျတော့ဝါဝါလေးအဝါနုလေးစနှွန်းရောင်လေးဝတ်တယ်အသားကတပိတ်ရောင်ထားတယ်အသားရတပိတ်ရောင်ထားတယ်နှာခေါင်းကချွန်းတယ်မျက်တွင်းကခွက်တယ်နဖူးကပြောင်းတယ်အဲ့ဒါကိုနှနွင်းရောင်အနုရောင်သင်္ကန်းလေးဝတ်ပြီးတော့ခေါင်းမော့ပြီးတော့အခုရှိသေးတယ်အဲ့ဒါဝတ်ပြီးတော့ဖဲဒီကိုအခုလူတွေဆောင်းတဲ့ဖဲဒီကို11ချိတ်တယ် ချိတ်တယ်ဆိုတာနောက်ကချိတ်ပြီးထီရှိတွဲလောင်းချထားတာအခုဘုဘုန်းကြီးတို့ဗမာတွေဆောင်းဟိုချိတ်တယ်လို့ပခုံးချိတ်တာမဟုတ်ဘူးလက်ဝင်းကိုရှေ့တွဲလောင်းချပြီးချိတ်ပြီးတဲ့အခါကျတော့မှယင်ကော့ပြီးတော့ခါကော့ပြီးတော့သွားတာကိုကာတာကာတာနဲ့တေယိုဘုန်းကြီးမှန်သမျှဘုန်းကြီးလို့ရှိရင်လည်းဘိုက်ပူတာတွေကများတယ်အဲ့ဒီစူတဲ့ဘိုက်ကိုသူကဘိုးပူအောင်ရှေ့ထုတ်သေးတယ်အဲသူကဘိုက်ဘိုက်ပူမှသူတို့ဟာတင့်နေတယ်နဲ့တူပါရဲ့ အဲ့လိုထုတ်ပြီးကာယကာယနဲ့သွားတော့ဘုန်းကြီးကအဲ့ဒီအခါကျတော့မှဩမာနဆိုတာဒါမျိုးလို့တော်တော်ဆင်းရဲတဲ့ဟာပဲလို့စိတ်ထဲမှာသိတယ်မဆင်းရဲဘူးလားဆင်းရဲပါဘူးဆင်းရဲတယ်တဲ့အဲ့ဒါကြောင့်မိမိတဏ္ဍာမှာလော